ကျုံခဲ့တဲ့ရက်တွေကဒီစေခဏမှာခန္ဓာအတိတ်ကဖွင့်တာပေါ့ပူပေါင်းပြီးတော့ရုပ်တက်လက်တက်တွေပေါင်းဆက်ပြီးတော့ဖြစ်သွားပုံလေးပေါ့ဒီဒုက္ခဆယ်တွေမှာလည်းပြီးတော့ရှုလို့ရှိရင် ရုပ်ဓာတ်စီရောက်သောရုပ်ဓာတ်ဤနန္ဒစီစိတ်ကလေးစိတ်ကြသောနန္ဒကြီးပေါ့ဒီချိန်နဲ့တစ်ပေါက်လေးဖြစ်တဲ့အခါမှာတစ်ခုခုကိုရှိရှုပြီးတော့တည့်တည့်ကြည့်တော်လို့ရှိရင်ခြံရဟာတွေလည်းပဲအကုန်လုံးကြည့်တော်တော့တတ်တည်ဆိုတာ သူတော်ကသူဆောင်းနေတာပဲသူတော်ကသူဆောင်းနေတာအဒီဒီသူတို့ရဲ့ကိုယ်စီတဘာဝလေးတွေရှိတာကိုပဲသူတော်ကသူဆောင်းတယ်လို့ခေါ်တာပါပဲရုပ်တဏ္ဍတ္တိမှာရှိနေတဲ့သဘာဝလက္ခဏာတွေသိအောင်ရှုလို့တသဘာဝတွေကြည့်သွားပြီဆိုလို့ရှိ မတိခင်ကတော့အပူကြီးထင်ထားတာပါလေမြင်တာတော့မဟုတ်ဘူးအပူကြီးထင်ထားတာပုဂ္ဂိုလ်တ attva ယောက်ျားမိန်းမအသက်ရှင်နေတဲ့ဇီဝအတ္တအဲဒီဇီဝတ္တလေးကိုဌာနချုပ်ကပရမအတ္တကြီးကထိမ့်ချုပ်ထားတယ်သူကနေဆိုနေတေဆိုတေဆိုတာကသူ့လက်ထက်မှာပဲဆိုတော့ သူကလွှမ်းမိုးအုပ်ချုပ်ထားတဲ့စသည်ပါလေအမှန်ဟုတ်တဲ့ဟာကြီးအမှန်လို့ပြီးတော့ပေါ့လေအထင်နဲ့ဒီလိုပဲယုံကြည်ကြတာပါပဲယုံကြည်ထားတဲ့အတိုင်းထင်ရတယ်ပဲပြောကြတာပါပဲထင်ရပြောတဲ့ဟာကြီးကတော့ကိုယ်ပိုင်ညာမပါတော့ စိတ်ချလက်ချဆုံးဖြတ်ချက်ချတာမရှိတော့ယုံမှန်တရားတွေနဲ့တရားကြံပြောညာမနှောတာတရားတွေကြံပြောတော့ကိုယ်ပိုင်ညာမပါဘူးပေါ့သဘောမစင်တဲ့ခုနခန္ဓာတိုက်တာဖွင့်တော့ခေါ်တဲ့သဘာဝတွေဒါတွေမဖြစ်ရှားဘူးပေါ့ တနည်းအားဖြင့်လည်းပဲအခြေခံစီရင်တုံးယုံကြည်တို့အတိညာလည်းမပါတော့ယုံကြည်တာလည်းမရှိဆန္ဒလည်းမရှိလောချတက်ကြွတဲ့ဝိရိယလည်းမရှိတော့အတွေးသဘောနဲ့ပဲပေါ်လိတာရေပေါ့လေဟွန်းအဲဒီအတွေးသဘောနဲ့ကတော့ခန္ဓာတိုက်တာဖွင့်တဲ့သဘာဝကိုလည်းပဲမသိပါဘူး စိတ်ထားမစင်ကြယ်လို့အထုတ်တဲ့အခါအထုတ်လို့တွေ့ရတဲ့ဟာတွေလည်းပဲမစင်ကြယ်ပါအထင်ပဲဖြစ်တာယုံမှားဝင်ဆိုယုံမှားတွေဝင်လာတာဟိုခန္ဓာတိုက်တာဝင်တာ၃မျိုးဖြစ်ပေါ်စေကာလမှာပေါ့လေအခုလိုသတိပဋ္ဌာန်ကြီးနဲ့ရှုလို့စိတ်ပိုင်းဆိုင်ရာအားကြီးပြည့်သွားပြီဆိုလို့ရှိရင် အမြင်ဖြစ်လာတယ်အတ္တပစ္စကခေါ်တယ်ကိုယ်လည်းမျက်မှောက်ပြုတာဟုတ်တာအမြင်ခေါ်တယ်ကိုယ်လည်းမျက်မှောက်ပြုတာကတော့ရင်းဆံလို့မရတော့ဘူးအဲဒါအမြင်နဲ့ပြောလာတာပဲမြင်ရမှန်ပြောမြင်ရအမှန်တိုင်းပြောလာတာဟွန်းမြင်ရမှန်ပြောထင်ရကို ဖြစ်တဲ့တိုင်းပြောတော့သဘောမစင်ဘူးဉာဏ်ကိုပြောတော့ဒီကောလည်းပဲတကယ်အမှန်သိလို့တဲ့အဲတကယ်အမှန်သိအောင်လည်းပဲစာပေရလေ့လာတယ်ပြီးတော့ယုံလဲယုံကြည်တယ်သိလို့လည်းအဲ့ဒါရှိတယ်ကျိုးလဲကျိုးစားတယ်အဲ့ဒီအခြေခံသွားရည်အကြောင်းပြီးတော့အထုတ်တဲ့အခါမှာ ဆွေးနွေးတဲ့တတိတွေဖြစ်ပြီးတော့စိတ်ဆူဆီးမှုတွေရလာတဲ့အခါထိတိလာတာပဲအဲလိုအကြည့်မျိုးကအတ္တပစ္စကကိုယ်ရင်ကြည့်ရင်နော်အကြည့်ကြည့်ရင်လည်းကိုပြောတော့မြင်အောင်မှန်ပြောတဲ့ကိုယ်ပညာနဲ့မြင်တဲ့ဟာတွေပြောတာအခုယောဂီတွေအဲ့ဒီတိုင်းပြောရတာပါပဲဉာဏ်မြင်တော့ဉာဏ်မြင်ပါတယ်သဘောတန့်စင်တဲ့ တွေ့ရတဲ့သဘာဝတွေရောလည်းတန်တယ်ကိုယ်ရဲ့စိတ်ပိုင်းဆိုင်ရာအားတွေရောလည်းပဲတကယ်အားတွေဖြစ်တော့ဒါလည်းတန်တယ်ရှိတည်တဲ့သဘောအရှုခံသဘောကလည်းပဲအမှန်တန်နေတာပဲတန်နေတော့ဘာမှယုံမှတန်တရားဖြစ်စရာမရှိတော့ရှင်းနေဟွန်းသဘောတန်စင် ယုံမှုဝင်တဲ့ယုံကြည်လာတာကိုယ်လည်းပြီးတော့ဒါဟုတ်တယ်ဒါမှန်တယ်ဆိုတော့ပေါ့လေအဲ့တော့လက်ခံလာတာပဲအဲဒီလိုတတ္ထတရားမျိုးကလက်တွေ့အထုလို့ကိုယ်မြင်လာတဲ့အခါမှာတိုးတက်လာတဲ့တတ္ထတရားခေါ်ပါတယ်ယုံကြည်ရဆိုတာကဉာဏ်နဲ့တက်ဝင်နိုင်မှ ကယ်အရှိတကယ်လမ်းမှန်ကိုလည်းပဲသိပြီးတော့တကယ်လည်းပဲကိုယ်လက်တွေ့ကြကြကြည်လာလို့တဲ့အထိအာထုတ်မှညာကညာနဲ့တက်ဝင်လာတာညာရောက်လာညာဝင်လာညာဝင်လာပြီဆိုလို့ရှိရင်ပထမဆုံးပြည့်နေတဲ့အပေါ်မှာဟုတ်လို့တယ်ဆိုတာပေါ့ဒီဟုတ်လို့တယ်ဆိုရဟာတတ္တတရားပဲ ဉာဏ်တက်ဝင်လာတော့ဟုတ်လို့တယ်ဆိုတော့လက်ခံလိုက်တာတည်ပြုလိုက်တာဟုတ်ပြီဆိုပြီးတော့နောက်ဆုံးကိုယ်လေးဖြစ်လာတဲ့အခါကျတော့ဆုံးဖြတ်ချက်ချလိုက်တာကိုပဲတတ္တတရားလို့ခေါ်ပါတယ်အဲဒီလိုတိုးတက်ဖွံ့ဖြိုးပြီးတော့နောက်ဆုံးဆုံးဖြတ်ချက်ချနိုင်တော့အောင် ဆက်လက်တရားကြီးဖြစ်ဖို့ဆိုတာကတော့အမှန်တရားကြီးအစင်းစင်အစင်းစင်ကိုယ်ပညာနဲ့သိမြင်သွားမှသိမြင်သွားတော့ခါကြတော့ခုနအတိညာကြီးတိုးတက်လာပြီဆိုလို့ရှိရင်ဖြစ်နိုင်ခြင်းမဟုတ်ဘူးဖြစ်ကိုဖြစ်နေတာပဲတမတကယ်ကိုဖြစ်နေတာအဖြစ်နေတာကိုသိသွားတော့ဟုတ်တယ်မှန်တယ်တတိပြုတော့အဲနောက်ဆုံး ဆုံးဖြတ်ချက်ချတဲ့အပိုင်းကြီးရောက်သွားမှာပါအဲ့ဒါလိုခံရတဲ့တတ္တတရားကြီးဖြစ်ဖို့ဆိုတာကပထမဆုံးမိမိရဲ့တတ္တာကိုနှုတ်ပြအောင်မယ်မှာအဲ့လိုတိပ္ပံတရားဆိုလို့ရှိရင်ရုံရုံကြည်ကြည်နဲ့အထုတ်ဖို့ဆိုတာက ထမဆုံးသတိပဋ္ဌာန်တရားရဲ့ခုံကြီးတွေကိုနာချာနဲ့ကြည်လာသုတ္တပြန်ပြန်ခေါ်တာပေါ့ထိတ်တန်သမယခြံဆစည်းစားတဲ့အစိတဝိယညာလေးလည်းပဲထောက်ပြီးသူများလည်းကြည်ထားတယ်သတိပဋ္ဌာန်တရားဟာအကျိုးခုနှစ်မျိုးတည်းက စိတ်ညစ်ကြေးကင်းဝေးစေကြဖို့တဲ့ဟွန်းဘုဒ္ဓိပဋ္ဌာန်လမ်းကြောင်းရှုရတဲ့နိလဟာတတ္တဝါတွေစိတ်ညစ်ကြေးကင်းဝေးစေကြဖို့ရာတကြောင်းကြီးပဲဒီလိုမျိုးဆောပြဟောထားတာနှစ်ကြောင်းစုတကြောင်းကြီးပဲလမ်းကွက်လမ်းမွှမရှိဘူးီတလားလည်းပဲ ယင်းတို့ဟာဆိုလို့ရှိရင်ကုံပြရည်ပေါ်တဲ့ရှုမှတ်တဲ့ကာနုပသနာရှိပြီလားခံစားမှုဝေဒနာကြီးဖြစ်တိုင်းပြောမလားဆွဲပြစွာရှုမှတ်တဲ့ဝေဒနာနုပသနာရှိပြီလားစေကုကြီးစေစားကြံစည်မှုတွေပေါ်တိုင်းဆွဲပြစွာရှုမှတ်တဲ့စိတ်ဓာတ်နုပသနာတိပ္ပဌာနဲ့ယူချမှုအစရှိတဲ့ထွေရာရာအာယုန်ကြီး ကိုယ်လုံးကိုယ်လိုက်ကိုယ်ကိုက်မှာပေါ့လေဆွေးပြစွာရှုမှတ်တဲ့ဓမ္မလူပါစရာရှိပါလားကျေလိုအဒီတိဋ္ဌတရား၄ပါးပဲတူတူဆိုလို့ရှိရင်ကိုယ်ရဲ့စိတ်လည်းချင်းချီရှားပေါ်တဲ့အာရုံတွေကိုလိုက်လိုက်ပြီးတော့ရှုမှတ်တဲ့အကျင့်လမ်းစဉ်ပဲအဲလိုမျိုးဆိုပြဟောထားတာဒီမှာလူတွေဟာစိတ်တည်းအထက်ညစ်ပတ်တယ် မနေ့အပပိစ္ဆတရားဆိုတော့မမနာတွေလည်းထည့်ကြည့်တယ်မမနာတွေကြည့်ရောအာယုံဆာလောမှုတတ်မဲ့မှုတွေကလည်းကြီးတယ်တင့်တယ်အားရတယ်မရှိဘူးကြားလေလိုလေပဲတကယ်ကြောင်းကျိုးစေအမှန်တရားတွေသူတို့ရဲ့ရွေးချယ်သဘောပဲဆိုတော့မသိတော့အစွဲတွေလည်းတဲတန်တယ်ပုဂ္ဂိုလ်တ attva ကြီးရှိတယ်ဆိုတော့အစွဲ ကဘာကြီးနဲ့တကောသက်ရှိပြမဲ့ရာထုတွေကိုဖန်ဆင်းတယ်ဆိုတဲ့မဟာဇမအဆွဲဣစ္ဆရာဘောလေးဆွဲဖို့ဒီဆွဲတွေဘောလေးဒါရှိတော့ဒိဋ္ဌိဆွဲဘောလေးတော့ဒါကြီးအမှန်တချက်တတ်တဲ့တရားတွေပဲသူတွေကိုအဲ့ဒါကြီးဖြစ်ပြီးတော့ခြယ်လဲနေတာပဲသူတို့လိုလိုက်ပြီးတော့လူတွေကဖြစ်နေဖြစ်နေတာပဲဟွန်း ဒါလေးတော့ပဲသူတို့ကြောက်စရာကောင်းနေပါဘူးအဲဒါရဟာစိတ်ရဲ့အကြီးကျယ်တွေပဲဟွန်းစိတ်မတန့်ရှင်းမှုတွေပဲရိုးရိုးမတန့်ရှင်းတာနေပြီးတော့တစ်ဖက်ဆုံးရောက်တာတွေပေါ့တိတ်ငန်းငန်းအဲတိတ်ပြီးတော့မာနကြီးတာတွေတိတ်ပြီးတော့ငန်းငန်းငန်းငန်းတဲ့ပေါ့လေ တကူကောင်းဆန္ဒလေးဒီကောင်းဆန္ဒလေးဓမ္မဒါဆိုပြီးတော့ဗောလေဒါကလို့ရင်ဒီလိုဘာမှမရှိဘူးဆိုတော့မဟုတ်တာအစွဲတန်တာတွေဗောလေသူတို့ကြောက်ရကောင်းတယ်ဒီသုံးခုနဲ့ပဲလူတွေဟာအဲဒီသူတို့ရဲ့ခြေလည်းမခံရတဲ့အတွက်သူတို့ရဲ့ခြေကြတဲ့မှာဆုံးတယ်လို့မရှိဘူးမာနတွေလည်းဆုံးတယ်လို့မရှိဘူး တမက်တဲ့တဏှာတွေဆံလုံးတဲ့တဏှာတွေလည်းဆုံးတယ်လို့မရှိဘူးတကူဥစ္စာတကူဥစ္စာဆိုတော့ဒါတွေလည်းဆုံးတယ်လည်းမရှိဘူးဘုဒ္ဓဆွဲရလည်းဆုံးတယ်လည်းမရှိဘူးဒါလည်းရှယ်လည်းခံရတာအဲ့ဒီဓာတ်ဒီတတော်ကြီးခံရတာပဲအဲ့ဒါဒီအတွက်မြတ်စွာဘုရားကအာမခံစေပိတ်ထားတယ်စိတ်ကြီးကြီးကြီးကင်းဝတ်စီကြဖို့တဲ့တတော်ကြီး တစ်ချောင်းကြီးတော့တစ်ချောင်းကြီးပဲရှိတယ်နှစ်ချောင်းမရှိတစ်ချောင်းကြီးဆိုတော့သေးကြတဲ့လမ်းကြောင်းခေါ်တာပေါ့ဟွန်းအဲ့ဒါကြီးဟာကာဝဒနာစိတ္တဓမ္မရှုခွင့်ကျအာယုကြီးရဲ့ကအတိတ်ပေါ်တဲ့အရှုခွက်ကလေးတွေကိုရှုမှတ်အပြတ်မလားရှုမှတ်တဲ့သတိပဋ္ဌာန်တရား၄ပါးပဲဒီလိုဟောထားတာ ရိုးရိုးလေးဟောထားတာပါပဲဒီမှာသတ္တုဆိုင်ရဲ့အကျိုးသွားကိုနည်းနည်းသိတော့သတ္တတရားနည်းနည်းနိုးလာတယ်တော်တော်လေးနားလည်လာတော့တော်တော်ကိုသတ္တတရားနိုးချလာတာသိပြီးတော့ကိုတရားတော်ရဲ့ဂုံကြီးပေါ့လေအကျမ်းနဲ့ပဲတော်တော်ကြီးနှလောက်ပြီးပြီဆိုလို့ရှိရင်သိကိုနိုးချလာတာပဲပြီးတော့ အစပိုင်းတရားတွေလာရတာဟာအလုံးလုံးတော့မယ်ဆိုလို့ရှိရင် လုပ်ငန်းတွင်ကြည်ကြည်အောင်မြင်လုပ်ဖို့ရအတွက်တတတရားနိုးကြမှာမနိုးပဲနဲ့ဘာမှအတိတ်ပဲမရှိဘဲနဲ့လုပ်ရတာဒီအလျာကူရတယ်လို့ဖြစ်နေတော့ဘာမှအတိတ်ပဲမရှိဘူးလုံးလုံးချာချာနဲ့ကောင်းတယ်ကွာ space ဘဝတစ်ခုမှာသူပိုင်ဆိုင်ရာအားတွေပေါ့လေသူ့နေရာနဲ့သူလိုအပ်သလိုစိတ်ပိုင်ဆိုင်ရာအားတွေလည်းပဲစွမ်းအားတွေလည်းပဲစိတ်လိုအပ်ပါတယ်သူပိုင်ဆိုင်ရာအားမကြည့်လို့ရှိရင်ခန္ဓာကိုယ်ကြီးမလှုပ်ရှားနိုင်ဘူးလှုပ်လည်းမလှုပ်နိုင်ဘူး စိတ်ပိုင်းဆိုင်ရာအာမပြေဘူးဆိုလို့ရှိရင်လည်းစိတ်လို့ပြေရောမလုံးနိုင်ကိုယ်ရေးကြည့်တာကစိတ်ပိုင်းဆိုင်ရာဆွမ်းအားတွေပြည့်စုံမှုတွေရေးကြည့်တာဒီဆွမ်းအားတွေကစัจ java ပလခေါ်တဲ့ယုံကြည်ဆွမ်းအားဟာတော်တော်ရေးကြည့်ပါတယ်အဲဒီယုံကြည်ဆွမ်းအားတွေကောင်းဖို့ရအတွက်ပထမဆုံး ယုံကြည်မှုတတ္တတရားကိုနှုတ်ပြရပါတယ်ယုံကြည်စွမ်းအားနှုတ်လို့ညာတရားနာပါလေဆိုတရားနာရတယ်တရားနာတယ်ဆိုလို့ရှိရင်တရားဆွေးနွေးတာလည်းအတူတူပါပဲတိတော်ရဲ့စာအုပ်တွေဖတ်တာလည်းပဲအတူတူပါပဲနာတယ်ဆွေးနွေးတယ်ဖတ်တယ်ဖတ်တော့ကိုလိုရမဲ့လုပ်ငန်းအကျိုးလေးတွေ နည်းနည်းဖြစ်ဖြစ်များများဖြစ်ဖြစ်တည်သွားပြီဆိုလို့ရှိရင်လို့လာတဲ့တရားတရားလေးကြုံကျုပ်ဆက်ပြီးတော့တော်တော်တည်တတ်ပြီဆိုလို့ရှိရင်ကိုယ်ကအမထုတ်သေးဘူးမလို့ဟုတ်လောက်တယ်ဆိုတာပါလေဆုံးဖြတ်ချက်လေးချတော့တာပဲဒီကျိုးတွေလည်းရလို့တဲ့ဆန္ဒလည်းဖြစ်တာပဲရလို့တဲ့ဆန္ဒဖြစ်ပြီဆိုလို့ရှိရင်အထုတ် အထုတဲ့အပိုက်ကြီးဖြစ်သွားတာပါကျောင်းလောက်ကိုယောဂီတွေကိုဒီနေ့တနားရီလောက်တနားရီလောက်တရားခေါ်ရတာတတတရားမလို့သေးလို့ရှိရင်နိုးအောင်ဆိုပြီးတော့တရားရဲ့ဂုဏ်ကြီးတိပ္ပံရဲ့ဂုဏ်ကြီးတွေကိုနည်းနည်းနည်းနည်းပြောပြောသွားရပါတယ်ဟောတိပ္ပံရဲ့ဂုဏ်ကြီးစိတ်ဆင်ကြပါလားဆိုတော့ စိတ်စိတ်ကြပါလားဆိုတော့ရဟန္တာဖြစ်တဲ့အထိပဲဖျားဖြစ်တဲ့အထိပဲဒီလောက်ထိဆွဲဆောင်နိုင်မှာဖျားဆူဆူတွေလည်းပဲဒီတိဋ္ဌာန်လမ်းကြောင်းကိုဆောက်တာပဲပိဋကတိကုန်ဖမ်းပြီးတော့တိစီယမှန်သမျှလည်းအကုန်တည်ပြီးတော့သမိတညာပိုင်းရှိဖြစ်သွားတာပိဋကဗုဒ္ဓအဆူဆူတွေအရိယာအဆူဆူတွေတရားတွေမှာသင်တော်တာလမ်းယုတ်လမ်းဟောင်းကြီး ဒီကောင်းနီးမှန်ကြီးပါလေဒီလာကောင်းနီးမှန်ရိုးရိုးလေးနဲ့ချုပ်လာရတဲ့ဒီလမ်းကြီးပါဆရာကိုတရားတော်ရဲ့ခုံကြီးတွေကိုဟောပြတော့ဒါကိုစူးစိုက်စိုက်နားထောင်လို့ရှိရင်သတိပဋ္ဌာန်တရားဟာ သေးသေးကိုယ်ကိုယ်လေးအကျိုးရတာမဟုတ်ဘူးအမှန်ကြီးကျယ်ပြီးတဲ့အကျိုးတွေရပါလားဆိုတော့အတီလေးရဖြစ်သွားတယ်အဲ့လိုမှယုံကြည်သွားတယ်တရတရားနိုးလာတယ်နိုးလာတော့ဒီအကျိုးစိတ်စင်ကြယ်လိုတဲ့ဆန္ဒတွေဖြစ်လာတယ်တောင်းဆိုလာတယ်တကယ်တောင်းဆိုလာပြီဆိုလို့ရှိရင်နောက်ဆုံးကိုရှိတဲ့စိတ်ချမ်းသာတွေလည်းစွန့်ရဲလာတယ် ကယ်အထုတ်တဲ့ခါမှာလည်းကိုယ်နဲ့တည်းမငဲ့မကွယ်ပဲနဲ့ပေါ့လေပြန်မခံပြီးတော့လေအထုတ်ရဲလာပြီးရတယ်စိတ်ရှိပေါ်မှာပါဒီတော့တတ္တတရားယုံကြည်စွာလို့လို့ရတရားနာပါလေတရားဆွေးနွေးပါလေတရားဆောင်တည်ကြည့်ပါလေဟောဒီကောင် အလိုနေတဲ့တတ္တတရားကိုဘာလို့ရမလဲခုလိုအလုံးနဲ့ပြည့်စုံပြည့်ထုတ်ပြရတာဒီရတဲ့မှာအိပ်ပျော်နေတဲ့ပုဂ္ဂိုလ်တယောက်လှုပ်လို့ဖို့ရအတွက်နှိုးထားပြီဆိုရင်အဲ့ရဘောမထားသေးဘူးဆိုပြန်ပျော်သွားနိုင်တယ်ထားတယ်ထားတယ်ဆိုအလုံးလို့ရတယ်အလုံးလို့တဲ့ခါကျတော့တောင်းတောင်းအိတ်ရှင်တာလည်းပျောက်သွားတာပဲ ယုံကြည်စွမ်းအားတိုးလို့ညာတရားအထုတ်လေတရားဒီအထုတ်လာလို့ရှိရင်စိတ်ကြည်စင်ကြယ်တာတော့အမှန်ပါပဲလူလနာတရားတွေကင်းလို့စင်ကြယ်တာအမှန်ပါပဲဟိုအဲ့ရောငါစိတ်ကြည်အရင်လည်းမတူဘူးထူးခြားလာတယ်ဆိုတော့လေနည်းနည်းလေးလက်ခံစပြုလာတယ်ကြည့်ကြတယ်ကြည့်တယ် အာယုံနဲ့အတိကွဲပြားပြီးတော့ဒီပါပြီဆိုပြီးဩငါတို့ကထင်းနေတာကပုဂ္ဂိုလ်တ attva လို့ထင်းကြအခုတော့ရုပ်နဲ့နာဒီလိုမျိုးသာရှိပါလားဆိုတော့ဘောလေသာပြီးတော့လက်ခံလာတယ်တကူအကျိုးတတ္တတရားမျိုးမရှိခဲ့ဘူးအဲတိုးတက်ဖို့ရာအတွက်ပေါ့လေတတ္တတရားလေးကောင်းပြူလာတာ အားထုတ်လို့အကြောင်းနဲ့ကျိုးသူအကြောင်းနဲ့သူကျိုးသိလာပြီဆိုလို့ရှိရင်ခုနယုံမတန်တရားတွေကင်းသွားတယ်ဆိုလို့ရှိရင်တတတရားဝင်လာတော့တာပဲနည်းနည်းတိုးစားပြုလာပြီနောက်ဆက်အားထုတ်လို့သမထဉာဏ်ပိုင်းတော့ရောက်ပြီဆိုလို့ရှိရင်ပကံသာဝေဒနာရဲ့စိတ်မှပြီးတော့ရှုမှတ်လို့ ဒါတွေကျော်လွန်သွားပြီဆိုလို့ရှိရင်ဟောဒါကြီးကကြည့်ပါဒါတွေလည်းကြောက်ကြောက်သွားပါလားတကယ်အထုတ်တော့ဒါကြီးကင်းသွားပါလားဆိုတော့ဟောလို့ဟမ်ဆက်လက်တရားကြီးဖြစ်လာရဲ့ခက်ခဲလေးကြီးကျော်သွားတော့ခုနကုရိယာနဲ့ပေါ့လေဆန္ဒပြင်းပြပြီးအထုတ်တော့ကျော်သွားတော့ရဲလေးရဲလာရဲ့ ဝိရပြညာမရင်တော့ဒီအဲလူတော်ဝိရပြညာမရောက်လာပြီဆိုလို့ရှိရင်အိုးသိပြီတော့ခါရတော့အတိညာလေးတွေကလည်းချက်ချက်ပြဖြစ်လာတော့ခဏကြည်လင်မှုတွေဟွန်းနှစ်သိအာရမှုတွေအေးအေးချမှုတွေနှစ်သိအာမှုတွေချမ်းသာမှုတွေသိဖြစ်လာတော့ဟွန်းအဲဒီခါကျတော့ စိတ်လိုက်ဆဲလေးကိုပဲကောနအဲဒါတော့တရားကြီးဖြစ်လာတာအဲဒီကကြလို့အတိမောက္ခကိုအတိမောက္ခဆိုတာဆုံးဖြတ်ချက်ချလိုက် ဟုတ်ပြီဒီလမ်းစဉ်ကမှန်တယ်ဒီလမ်းစဉ်တင်ကလျှောက်လို့အားထုတ်လို့အခုဒီလိုအချိန်ကြီးရောက်လာတာလမ်းစဉ်ပေါ်ရောအားထုတ်လို့တွေ့ကြုံတဲ့အချက်ပေါ်မှာရောငါလည်းဟုတ်ပြီဆိုပြီးတော့လေအဒီပြည့်ဆုံးဖြတ်ချက်ချလိုက်တာအဲတတ္တတရားကြီး ဖွံ့ဖြိုးလာတဲ့သဘောပေါ့ယုံကြည်စွမ်းအားပြိုးလို့ညာတရားထုတ်တယ်ယုံကြည်စွမ်းအားတိုးလို့ညာတရားထုတ်တယ်ယုံကြည်စွမ်းဖြိုးလို့ညာတရားထုတ်တယ်ဆိုတော့တရားထုတ်လို့ဖြစ်လာတာလေတော့အလုံးမလုံးဖယ်နေတော့ဗလီနဲ့မှတတ်တဲ့တရားမတိုးပါဘူးအလုံးလုံးပြင်မယ်လို့ထိရအောင်မလုပ်ဘူးဆိုလို့ရှိရင်အတွေ့ကမရှိတော့အတိညာမပေါ်တော့တတ်တဲ့တရားလည်းမတိုးပါဘူးမဖွံ့ရောပါဘူးဒါတေချာတယ် ဒီတိုင်းဒီတိုင်းပဲသွားတာပဲလက်တွေ့လက်ခံနိုင်တဲ့အပိုင်းကတော့ဘုံကူဝါစာပေါ်တဲ့အာယုံကိုစိတ်အားဆက်ချိန်စားကြပြီးတော့ဆွဲမြဲစွာရှုလို့ရှုရရှုရအဝလေးမှာစိတ်ကလေးစိုက်ချပြီးတော့ဇာတ်တော်သောကိစ္စတွေလှုပ်ရှားမှုမရှိဘဲနဲ့ ငြိမ်းပြီးတော့နေတဲ့ခိုက်တံတွေပဲစဉ်းစားဖို့ဒီကဒီလိုမှဖြစ်မှဖြစ်ဘူးပဲလေအားဆက်ပြီးတော့အားထုတ်တော့ကိုသိစာခေါ်တယ်အပြင်းကင်းတော့တယ်လေဒါတိုက်ထုတ်ပလိုက်တာပဲအာဝိသုဒ္ဓိဆိုတော့အာအပြင်းကိုတိုက်ထုတ်ပလိုက်တာစိတ်ကစီကျဲသွားတာပဲ ခုနချိန်သားကြိုက်တယ်ဆိုတော့ကာမဂုဏ်အယုံပဲလဲ့သွားတာမရှိဘူးကာမဝုဒ္ဒေခဲတယ်ဘဝရဝုဒ္ဒေခဲလို့ဝိသဝုဒ္ဒေလည်းခဲနေတာဒါလည်းစင်ကြယ်ရခေါ်တာပဲတတိလေးတွေဖြစ်သွားပြီဆိုလို့ရှိရင်စိတ်ရှင်ညီငမ်းမှုမရအောင်သူကကာကွယ်ထားတယ်ပိတ်ဆို့ထားတယ်လုံလုံချုံချုံဖြစ်နေတယ်ဒါလည်းစင်ကြယ်တာပဲ ဆိုမြဲစွာရှိမိအောင်မှာစိတ်ကလေးတခိုက်တာအခိုက်တာစိတ်စိတ်ချတော့ခဏိကသမารီလေးပေါ့လေ10မိနစ်လောက်ဆက်ပြည့်နေုံပဲအချိန်ပေါင်းများစွာဇာကနဲ့လှုပ်ရှားတာမရှိဘူးငြိမ်းနေတယ်ဒေါသနဲ့လှုပ်ရှားတာမရှိဘူးငြိမ်းနေတယ်ဟွန်းဘယ်လောက်ကောင်းသလဲနောက်အာရုံမစိတ်နဲ့တည့်ပြီးတော့သဘောမှန်လေးသိလာတယ်ဘုံမှသိလာတယ်ဆိုလို့ရှိရင် အတိမှုတိမမှုအဲ့ဒါလည်းခဲနေတာပဲဒါစိတ်ကြဲလို့ခေါ်တာပဲအခိုက်ကအဲ့ဒီစိတ်ကြဲမှုလေးကြီးအချိန်ပေါင်းများစွာရနေမှာဥပဒနာညာလေးဖြစ်တာဥပဒနာညာလေးဖြစ်လို့ရင့်သွားမှအဲ့ခေါ်တာအဖို့တာခေါ်တဲ့ညုဏတင်္ကာရငြိမ်းရဲ့စီပေါ်လေးရောက်သွားလိုက်တာအဲ့ဒီစီရောက်သွားပြီဆိုလို့ရှိရင် ခိုင်သွားပြီတတော်တရားကြီးကခုအစောပိုင်းမှာအဲ့ဒီလိုအားထုတ်နေတော့ဥရပြညာမဲလောက်ရောက်သွားပြီဆိုလို့ရှိရင်ဟိုဖြစ်လိုက်တဲ့နိတိအာရမှုပြီးကြည့်ရပါလေကိုယ်ရစိတ်ပါအေးချမ်းတာလေးပေါ်ပါတာလေးထွတ်လက်တာလေးပေါ့ဒါရဖြစ်တာဒါလေးလည်းမလားစားတယ် ပြီးတော့ငကောတတ္တတရားအတိဘောက်ခဆုံးဖြတ်ချက်ချနိုင်တော့တဲ့အချိန်တည်းရှိသွားတယ်တတိကလည်းငကောတော့ဥပဋိတအာယုံမှာတည်ပြီးတော့ကတ်သွားအောင်အားဆိုင်ရနောက်တော့အချိန်ရတယ်လေခါကျတော့သူပဋိတတတိကောင်းကောင်းကြီးတခါလဲဆိုရင် တကွာတော့ချိန်ချိန်ပြီးနေတာအခုတော့ချိန်သားကြိုက်ပြီးတော့ချက်ကလေးချက်ကလေးပေါ်တဲ့အာယုံမှာပေါ်ပြီးဆွဲမြဲပြီးတော့ဖတ်နေတော့အစုပတိကြတွေဖြစ်လာတာပဲတိတ်ကိုထူးကြတာဆိုတော့အဲ့ဒါမှအားကြီးပြေလာတာပေါ့ဘုရားလည်းပက္ခဟလည်းပက္ခဟဆိုတာကငကောတော့အားဆက်ပြီးတော့မှတ်နေရတာတော့ဝိရအရှင်ကြီးတက်လာပြီဆိုလို့ရှိရင်ဘုရားလည်းအားဆက်ရတာမဟုတ်ဘဲနဲ့ပေါ့လေ သူ့ဟာသူပဲတကားလေအပြင်းကြီးနာပိတာဆွဲအားကလွတ်လွတ်ပြီးတော့အပေါ်တက်တက်တော်တာပေါ့ဘဂဟဆိုတာမြင့်တင်ပြလိုက်တာလေရာဝတ္ထုကိုဆွဲမှတင်ပြလိုက်တဲ့ခါကျတော့ောက်လည်းကြမသွားဘူးခုလည်းမလည်းရမလို့အရှိန်နဲ့မြင့်တဲ့နေအဲ့ဒါပက္ခခေါ်တယ်ဝိရထူးကြလာတာငါကအထုတ်တဲ့အရှိက အထုံးခွင့်ရရှိဆိုအကျိုးအနေနဲ့ပေါ့လေအဲ့ဒီခါမှာဝိညာဉ်တို့တတိတို့သမာဓိတို့ပညာတို့ဟာဖြစ်လာတာသိထူးကြလာတာပဲဒီမှာအဲ့ဒါမှာစိတ်ပိုက်ဆိုင်ရာအားကြီးပြေလာပြီအဲ့လိုပြေအောင်ရှိခိုင်းရဆွေးဆွေးနွေးနွေးအထုပ်ရတာဒီမှာအဲ့ပြေလာပြီဆိုလို့ရှိရင်ဟုတ်လိုက်လေဆိုတာပေါ့လေမှန်လိုက်လေဆိုတာပေါ့လေဒီလည်းမှန်တယ် ဒီဒီတိုင်းအထုတ်လို့ကိုယ်မှာအကျိုးရလာလေးရမှန်တယ်ဆိုတာပေါ့လေဆုံးဖြတ်ချက်ချလာတာလေယုံကြည်စွာတိုးလို့ညာတရားထုတ်ယုံကြည်စွာဟွန်းပြောပါလေအဲဖြိုးလို့ညာတရားထုတ်ပြီးတတတရားတွေဖြိုးပြိုးဖို့ဖြစ်လာတာအဲတော့အရင်ကနေပါတိသွားပြီဆိုတော့ရှိရင်ယုံကြည်စွာခိုင်လို့ညာတရားထုတ်ပြီးတတတရားတွေခိုင်သွားပြီ မှာတော့တရားထုတ်တယ်ဆိုတာစိတ်ပိုင်းဆိုင်ရာမရှိသေးစွာရှိအောင်ရှိလက်ဆက်ကိုလည်းပဲတိုးပွားအောင်ဖွံ့ဖြိုးအောင်ဆွေးမြေ့အောင်ခိုင်ခန့်အောင်ပြုလုပ်တည်လားဆိုတာအဲ့ဒါနားလည်ရပါတယ်အဲ့လိုကြည်လင်တဲ့ခိုင်ပါတဲ့တရားတမရတတရား ရှင်းတိရောက်လာပြီဆိုလို့ရှိရင်သတိတတ္တတရားရဲ့အထေကိုပေါ့လေသူရဲ့လှုပ်ဆောင်ချက်ကိစ္စသူရဲ့အချင်းရာလေးရောပြီးတော့အနည်းဆုံးအကြောင်းတွေလည်းပဲပြီးသားလာတာပဲသတ္တနာသတ္တတတ္တတတ္တတရားဒီယုံကြည်မှုတတ္တတရားဒီသတ္တနာလက္ခဏာ သက်ဝင်ကျေနပ်ဆုံးဖြတ်တတ်တယ်ဉာဏ်နဲ့သက်ဝင်သွားပြီဆိုလို့တသိမိတသိတသိမိတသိအမှန်တရားတွေတွေ့တွေ့လာပြီဆိုလို့ရှိရင်ဟုတ်တယ်ဟုတ်တယ်မှန်တယ်ဆိုတာပေါ့လေဆုံးဖြတ်ချက်ချတာပဲအဲ့ဒါယုံကြည်တဲ့ခွာပဲသက်ဝင်ကျေနပ်ဆုံးဖြတ်တတ်တယ်တရားနာလို့ဆုံးဖြတ်နိုင်တယ်ဘူး ဆွေးနွေးလို့လည်းမဆုံးဖြတ်နိုင်သေးဘူးစာရီကြည့်လို့လည်းပဲဒါကိုယ်ပဲမဟုတ်တော့မဆုံးဖြတ်နိုင်သေးဘူးအထင်နဲ့တော့ဆုံးဖြတ်လို့ရတာပေါ့ဒါပေမဲ့အဲ့ဒီဆုံးဖြတ်မှုကဆုံးဖြတ်မှုအဆင့်မဟုတ်ဘူးဟွန်းဒါတရားထုတ်လို့အမှန်လေးတွေ့လာပြီအစစ်စစ်တွေ့လာပြီဆိုလို့ရှိရင်တတ္တတရားတွေလည်းပဲအချိန်နဲ့တခါတည်းတက်တက်လာတာတော့တွေ့ဝင်ကျေးလာဆုံးဖြတ်တတ်ပြီ ကိုယ်ပညာနဲ့အသက်ဝင်ပြီးတော့ဘောဒီဆုံးဖြတ်ချက်ချတဲ့တတ္တရားလေးတွေဟာတဖြည်းဖြည်းအားဖြည့်ပြီးတော့ဘောဒီသတ္တဗလယုံကြည်စွမ်းအားတဲ့ဖြစ်လာတယ်သူ့ဖော်များကြည်ပွားစေသည်သူနဲ့ရှင်ပဲတရားတွေဆိုတာရှိတယ်တတ္တရားတက်တက်ဖြစ်တာမဟုတ်ဘူးသူနဲ့ရှင်တွဲပြီးတော့ဖြစ်တဲ့စိတ်သူနဲ့ဖြည့်တွဲပြီးတော့စိတ်ရဲ့စိတ်ကိုမြည်တဲ့စေတသိက် ဟာဟုတ်လားတတိတို့ဒါတွေလည်းအကောင်းလာရှေ့ကြောင့်ဒါတွေလည်းပဲအပြီးသားလာတာလူရှင်ဖို့လို့စိတ်မဆိုးဘူးလို့ဒါတွေလည်းပြီးသားလာတာသိမြတ်စွာရှုဖို့လို့ဒါတွေလည်းပြီးသားသားဖြစ်လာတာကိုယ်ရစိတ်ပါကြည်လင်ဖို့လို့ပေါ်ပါမှုလို့စသည်စသည်ပေါ်လေဒါတွေအကုန်လုံးလည်းဖြစ်လာတာ ခြားထဲမှာသောဗနာစေတသိက်ကြီးခေါ်ပါတယ်အမှန်တရားလှပ်ပါတယ်တိတယ်လှပ်ပါတယ်စေတသိက်ကြီးတဲ့အဲဒီတိတယ်လှပ်ပါတယ်စေတသိက်ကြီးဖြစ်လာပြီဆိုလို့ရှိရင်သူလည်းပူပေါင်းပြီးတော့ဖြစ်တဲ့စိတ်တရားလည်းလှလာတာစိတ်ကလေးတွေလှလာတာဒီပိုင်းမှာဟွန်းလက်ထင်ရှားပါတယ်သူ့ဖော်ပြကြည်ပွားစေသည်သူလည်းရှင်တွဲပြီးတော့ပြရတဲ့နောက်ပိုင်းဆိုင်ရာတရားတွေကို ကြည်လင်မှုတွေခါလဲပွားအောင်ပေါ့လို့များအောင်ထွားအောင်ခါပြုလုပ်ပြီးတော့တာဟွန်းအဲဒီကကြတော့ဘယ်စိတ်နောက်ကြည့်ရရှိမလဲအကာလစီယပစ္စုပ္ပတနာမနောက်ကြည့်ပဲညာနဲ့ထင်နေရည်ရလှုပ်လို့ရှိရင်ရှုနေရည်တွေဆိုရင်လှုပ်လေလေပြီးတော့နောက်ကျလေလေတဲ့တော့နောက်ပြီးချောကြီးဖြစ်သွားတာပဲ အဲဒီလိုရေတွေကိုခွက်ထဲပုံနဲ့ထည့်ပြီးတော့ရေရေထားလိုက်လို့ရှိရင်အနေနဲ့ထိုင်ပြီးတော့အဖွာချီတက်လာတာပဲ။ဒါကကိုအခုလိုသတိပဋ္ဌာန်တရားအထောက်အမှမသိတဲ့ပုဂ္ဂိုလ်တွေဆိုရင်စိတ်ကအနောက်တွေပဲဝင်နေတာပဲလောဘတွေဝင်လိုက်ဒေါသဝင်လိုက်မောဟတွေဝင်စုံလို့ပဲတခါလဲစိတ်ကိုနှောက်နေတာငြိမ်နေမရှိဘူး။ကြည်လီဘက်ကိုမရှိဘူး။ဒါဟောအခုတတတရားတွေဝင်လာတော့ စိတ်ကြီးကြီးတဲ့နောက်ကြည့်တော့ရေထဲမှာဟိုကြောက်ချင်လို့ဘာလို့ထိုက်လိုက်လို့ရှိရင်ကြောက်ချင်အစွမ်းနဲ့အနေတွေထိုင်ပြီးတော့ကြည်လင်းလာတယ်လို့ပြောတယ်ကိုရှိခေကတော့စကြဝဠာမျိုးရဲ့ဗရမလည်းယရနာလို့ဆိုပါတယ်အဲ့ဒီဟာတော့စာထဲမှာပဲရှိတာပဲလက်တွေ့တော့ဟုတ်တော့ဟွန်းအခုကြောက်ချင်ရတော့ဒါ အဲဓာတုဝိဒာကြီးနဲ့သိပ္ပံကြီးနဲ့တော့ထင်ရှားတဲ့သူကအနေဒီတိုင်းလို့ကြည်သွားတာတတ္တတရားဝင်လာလို့ဆိုရင် စိတ်ဟာအနေဒီတိုင်းကြည်သွားတယ်မနှုတ်ကြည့်တဲ့တရားပါလားဆိုတော့အရှင်းရတယ်လည်းပေါ်လာတာပါဒါအကာရခေါ်ရတယ်အနည်းဆုံးအကြောင်းကတော့ယုံကြည်တတ်တဲ့အရာတွေပေါ့လေဘုရားကုံတော်တရားကုံတော်သံဃာကုံတော်တွေပေါ့ကံနဲ့ကံဤကျိုးဘဝပေါ့လေ ခုဒီမှာတရားကုံတော်ကြီးပေါ်လာတာဉာဏ်နာယုံနဲ့အပူရှင်နဲ့ကြည့်လို့ရှိရင်တပ္ပထာချမ်းသာစိတ်ရည်ချမ်းသာဥပဒနာချမ်းသာတွေရတယ်စိတ်ကြီးကြီးပြီးချမ်းသာတယ်တော့ကျင့်ဒီမှလည်းတည်ပြီးတော့ဒီလိုကျင့်လို့ဒီလိုအကျိုးတွေပေါ်လာတယ်ဆိုတာပေါ့လေတရားလုံငန်းနဲ့အကျိုးရတာခွင့်ရဖြစ်တော်တယ်တွေ့ပြီဆိုလို့ရှိရင် တရားခုံတော်ကြီးပေါ်လာတော့မယုံကြည်လို့ကိုမရတော့အလိုလိုကိုယုံကြည်လာတာဘယ်သူမှအတင်းယုံကြည်ခိုင်းတာမဟုတ်ဘူးမယုံကြည်တန်ခတ်မယ်ဆိုတာလည်းမပါဘူးတယ်လို့ပဲအဲတော့အနည်းဆုံးကြောင့်ကတော့ခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တရားရဲ့ခုံကြီးတရားရဲ့ခုံကြီးကကြည်လီမှန်တဲ့လက်တွေ့ဖြစ်တော့ ဒိဋ္ဌိကျင့်သုံးလို့အကျိုးရတာလေဒါကလည်းတွဲပြီးတော့ဖြစ်လာတာလေအဲ့ဒါတွေတွေ့တော့မယုံကြည်လို့ဖြစ်တော့ဒီမှာဒီတော့ကိုအားထုတ်လို့တွေးရှိတဲ့တရားဟာတတ္တတရားတွေတိုးတက်ဖွံ့ဖြိုးခိုင်မာဖို့ရာအတွက်အနည်းဆုံးကြောင်းဆိုတော့ဒါထင်ရှားတယ်တတိယဝတ္ထုပဋ္ဌာနာဆိုတာဒါပြောတာပါ အခုပြောခဲ့တဲ့စကားစဉ်အရစိတ်ကြီးကြီးကြီးကိဝတ်ရှင်ဖို့ချီကျဲဖို့ရာတိကျတဲ့ဉာဏ်ကြားချက်နည်းလမ်းတွေကိုဟောလေယူတတနာချလို့ဒီပထမခုံကြီးကြီးတီးသွားပြီဆိုရင်အတ္တတရားကြီးလုံးချတာလားနုနည်းတတတရားကိုကိုယ်လိုလက်တွေ့အလုံးနဲ့ပြုစုပြောတော်ပြည့်တဲ့အခါကျတော့ စိတ်စင်ကြယ်မှုကစအတိညာလေးတွေအစဉ်စဉ်စဉ်စဉ်ဖြစ်ပြီးဆိုရင်ပညာဖြစ်တော့နောက်ပိုင်းကဟုတ်လေဒီမှန်လိုက်နေဆိုတော့ဒီဆုံးဖြတ်ချက်ချတဲ့အရတရားလေးကတိုးလာတာဖွံ့ဖြိုးလာတာတန်မာလာတာပေါ့ဒါတဖြည်းဖြည်းလိုဖြစ်မှာပဲဒါသိကြတာအဲနောက်ဆုံးအရင်းနဲ့ပါတွေးသွားပြီဆိုလို့ရှိရင်ခိုင်လဲခိုင်ပါတော့တာပဲ အဲ့ဒီရှင်မြောက်ခင်ပဲဥရိယပြညာမလို့ရောက်တဲ့အခါမှာတော်တော်လေးကိုတတ္တတရားတွေကခိုင်မာလာပါပြီဒီနေ့မှလေ့လာပြီးတော့မလေ့လာဘူးလေ့လာပြီးတော့အာမထုတ်ဘူးအထုတ်ဘူးပြည်စုံအာမထုတ်ဘူးဆိုလို့ရှိရင်တော့တကယ်အမှန်မတွေ့သေးတော့အတ္တိပြုတ်မဆုံးဖြတ်နိုင်သေးဘူး တရားကထွက်ပြီးတော့ဒီတိုင်းနေလို့ရှိရင်ငကိုတိုင်းနဲ့ပြန်ဖြစ်သွားနေကြတာပဲအဲဒါလို့ဆိုလို့ရှိရင်ဝိသပတာရခေါ်တဲ့ဉာဏ်ဖြင့်တက်ဝင်ယူကြည့်တဲ့ခိုင်မဲတဲ့ခိုင်မာတဲ့တရားတရားမျိုးမရတော့ခုနကိုယ်ဉာဏ်လည်းမရှိဘူးဆိုလို့ရှိရင်မုဒ္ဒပတ္တနာဆိုတာဖြစ်တတ်တယ် မုဒ္ဒဆိုတာကအချင်းနီးဘာမှအတိတ်ပဲမရှိအကျိုးမရအခြေမြင့်မရှိတဲ့ဟာတွေကိုယုံကြည်တာပေါ့မုဒ္ဒပဋ္ဌာနာဆိုတာတနည်းအားဖြင့်မိုက်မိုက်ကံကံကိုမိုက်မိုက်ကံကအရန်ယုံကြည်တာပေါ့အဲဒီမိုက်မိုက်ကအရန်ယုံကြည်တဲ့ဟာအခြေမြင့်ကဘာမှမရှိတော့ဘုဒ္ဓပဋ္ဌာနာဆိုတာအချင်းနီးယုံကြည်ရဲ့အဲ့ဒါလေးဖြစ်တတ်ပါလေ ပြီးတော့အဲ့ဒါတွေမျိုးတွေမိုက်မိုက်ခံကအရာမယုံကြည်ရအောင်အမှန်တွေပေါ့လေကိုယ်ပိုင်ဉာဏ်နဲ့လက်ခံယုံကြည်ရအောင်အကျိုးရှိရယုံကြည်မှုလေးဖြစ်ဖို့ဖြစ်ဖို့ရအတွက်ပေါ့လေအခုဈာန်နဲ့ရပိုင်းလေးမှာတတ်နိုင်ဆုံးပေါ့လေယုံကြည်ကြတဲ့ဆန္ဒထေသန္တာထားပြီးတော့ပေါ့လေကျုပ်ကအထုကြဖို့ရအောင်ပေါ့ခုရလေးလေးတိုက်ထုံးပါလေဒါပါပဲဒီနေ့တော့